ဝိရိယတန်ဖိုးစီဖြစ်ခြင်းအကြောင်းစိတ်တစ်ပါးတွေက၄မျိုး၅မျိုး၅မျိုးတော့ပြောပြပါပြီ6မျိုး6ခုပြောပြပါပြီခုနေ့ကျန်တဲ့အပိုင်းတွေဆက်ပြီးတော့ပြောပါပါဝိရိယတအဝနာဝါဒီနာမနတ္တိဝိရိယရဲ့ဂုံကျေးဇူးမဲ့ပြောတဲ့ပုဂ္ဂိုလ် မရှိပါဘူးတဲ့ဝိရိယဟာရှိရှိသလောက်အကျိုးများပါတယ်လိုရင်တော့မကောင်းတာပါလောကပဲခါလည်းပဲဝိရိယရှိတဲ့ပုဂ္ဂိုလ်တွေကရှိတာနေပြီးတော့တက်တက်မြဲမြဲနဲ့တင့်တယ်ကြတာပဲစီဝါရေးဘက်မှာနိုင်ငံရေးဘက်မှာလူမှုရေးဘက်မှာပညာရေးဘက်မှာအစစရပါပဲဓမ္မရေးသာသနာရေးမှာလည်း ဝိရိယဟာသိပြီးတော့အရေးပါပါတယ်။ဒါကြောင့်ဝိရိယဝတ္တောတိတိခာတောပတိလို့ဆိုထားတယ်။အဲဝိရိယဝိရိယရှိတဲ့ပုဂ္ဂိုလ်မှာငါကတုံ့နေရနေပြီးတော့နောက်ထက်မြက်ပြီးတော့လောကမှာတင့်တယ်လာတဲ့အတေရှိလာတယ်လို့ဒီလိုဆုံးမချက်တွေရှိပါတယ်။အမှန်ကောင်းပါတယ်။ဒါကြောင့်ဝိရိယကိုတော်တော်လေးဖြည်းဖြည်းစီစီလေးပြောနေရပါတယ် အခုတရားထုတ်တဲ့အခါမှာလက်တွေ့ဒီစိတ်ကလေးတွေထက်တန်လာဘူးပြောရမယ်ဆိုရင်ဆိုရပါစို့ဝမ်းမိတ်စိတ်ဆိုင်ပြီးတော့ဖုံးတိုင်းပိန်တိုင်းမလွတ်တတ်မှတ်နိုင်ရေးအတွက်အပူရပြင်းပေါ်လေကြောင်းရဆိုင်နေတာပြစ်စစ်စစ်ရော့ရဲရဲမဟုတ်ဘူးပူရပြင်းကြောင်းရဆိုင်ပေးနေတာ ပေါင်တာလေးတွေမလွတ်ရအောင်ဟာပိန်တာလေးတွေမလွတ်ရအောင်ဟာအမျက်တစီမှတ်မိပြီးတော့ဒီပုံမှာစိုက်ကြပြီးသဘောမှန်လေးတွေတည်တည်သွားအောင်ဆိုတဲ့အနေနဲ့ဘူရပြင်းတင်းတင်းရဲ့ပေါ်ဒီကြောင်းရစိုက်ပေးနေတာတကယ်လို့စိတ်လျော်ရဲသွားရင်အစ်စစ်စစ်ဖြစ်သွားရင်ကိလေသာတွေဝင်လာပေါ်ရရှိတယ်ရှိဥစွာဝင်လာနိုင်တဲ့ကိလေသာကတော့သူရဲ့ဆန့်ကျင်ဘက်ဌိနမိတာအပြင်းဝင်လာနိုင်တာ လျော်ရဲသွားတယ်စိတ်လျော်ရဲသွားရင်အပြင်းဝင်လာတာအပြင်းဝင်လာလို့ရှိရင်အဲ့ဒီဖောင်းပင်ဟုတောင့်တင်းတဲ့သဘော မသိတော့မောဟလည်းဖြစ်လာပြီအလကားသာစိတ်ဒီလည်းလွဲ့တော့ဥဒိစ္စလည်းအလိုလိုဖြစ်သွားပြီအဲ့ဒီလိုစိတ်ရဲ့ညစ်သေးမှုကိုမယုံမှုမဆက်ဆုပ်တဲ့ရှိတယ်လည်းဖြစ်သွားပြီ။အိုးဒါကတော့ဖြစ်နေကြပဲဖြစ်ပါစေပေါ့။ဘာဆောင်စည်းစရာလိုတယ်လဲဆိုပြီးတော့ရဲတင်းနေနဲ့ ရဲခြင်းတဲ့သဘောပေါ့လေနုတ္တပမကြောက်တဲ့သဘောဒါလည်းပဲဖြစ်သွားပြီခြားခြားကိလေသာတွေလည်းပဲကြောင်းရတယ်ဆိုတာဖြစ်ပေါ်ရရှိတာပဲဒီမှာပုံမှန်ကြောင်းရဆိုင်ပြီးနေတော့စိတ်ရော်ရဲလို့ဖြစ်နိုင်တဲ့ကိလေသာတွေလက်မခံဘူးပယ်ခံလိုက်တယ်အကုသိုလ်တွေဒါပယ်တယ်ဆိုတာဒါပြောတာပေါ့အကုသိုလ်တွေပယ်တော့ကုသိုလ်တွေဖြစ်လာတဲ့ တတိသမာဓိနောက်ပညာပါပါလာပဲတတိသမာဓိပညာဥသိတဲ့ကုသိုလ်တွေပေါ့လေတန်ရှင်းတဲ့ကုသိုလ်တွေဖြစ်လာတာအမှန်တူရတာပဲတော့ဒါလက်တွေ့ပဲတစ်ချက်ကြောင့်ရဆိုင်ရင်တစ်ချက်ကိလေသာလက်မခံပယ်လှမ်းလိုက်ပြီပယ်တယ်ဆိုတာကိလေသာကိုလက်မခံတာပြောတာနှစ်ချက်ကြောင့်ရဆိုင်ရင်နှစ်ချက်စာအတွက်ပဲဓမ္မနစ်ကြောင့်ရဆိုင်နေဓမ္မနစ်စာစက္ကမ္မ60ပဲ ကိလေသာလက်မခံပယ်လံပြီးတော့စိတ်ကလေးတွေတန်ရှင်းနေတာဒါလက်တွေ့ပဲနောက်စိတ်အငြိအကျေးတွေကင်းဝေးစင်ကြယ်သွားတော့စိတ်တွေဟာထူးထူးခြားခြားကြီးလာတယ်နိဝရဏတရားတွေကင်းပြီးတော့ကြီးလာတာအဲ့ဒါပတာရတတ္တာခေါ်တယ်သတ္တာအစာသသတ္တာอืมကြီးတရာပေါ့ရေသတ္တာဖြစ်လာနောက်ထူးထူးခြားခြားတတိလေးတွေလည်းကောင်းလာတယ် ပေါင်းပေဘူးကစားပေါ်တဲ့အာယုံကိုမလွတ်တမ်းဆွေးမြေ့စွာ မှတ်နိုင်လာတယ်။ဟောတတိကလေးတွေလည်းထက်လာတယ်။ငါကတုံးရနေပြီးတော့ထက်လာတာ။ဟွန်းစိတ်ကလေးတွေလည်းကြီးလာတယ်။ဆွေးမြေ့စွာလည်းမှတ်နိုင်လာတယ်ဆိုတော့ဒါအတေရှိတာပဲတိတိခါသောပတိဆိုတာပေါ့လေထက်မြက်ပြီးတော့အတေရှိတာထူးကြလာတာပေါ့ဆွေးမြေ့စွာမှတ်မိပြီဆိုရင် မမရအောင်မှာစုကလေးစိုက်ကလေးကက်ကလေးကြတာခရိကသမารီလေးတွေဖြစ်လာဒီခါစိတ်ဟာတေတာလေတာပွေတာလောလီတာမရှိဘူးอืมစိတ်ဆူဆီးမှုထက်မြက်ပြီးတော့လေတာတေတာတွေပေါ့လေမရှိပဲတင့်တယ်လာတာနောက်မမရအာယုံလေးတွေတိတိတိတိလာတာညံ300ကနေပြီးတော့ညံလေးတွေထက်လာတာတော့ဒါကဘာမှမသိဘူးမှန်တရားနောက်ယုတ်တရားနဲ့တရားသိလာလေကြောက်ကြိုးသိလာတယ် ကြောက်ရွံ့တဲ့တရားတွေမျက်စိရဲ့သဘောပဲဆိုတာသိလာတယ်။ဉာဏ်တုံးရနေပြီးတော့အတိကလေးတွေတဖြည်းဖြည်းထက်ထက်ထက်ထက်လာအဲနောက်ဆုံးယုံနာတစ်ပါးခြုံရင်းတဲ့နေပါကိုမျက်မှောက်ပြုတဲ့အထီကိုအတိညာဏ်ကြီးအထက်မြတ်သွားမှာတော့။ဒါကြောင့်ဝိရိယဟာဝိရိယရှိတဲ့ပုဂ္ဂိုလ်မှာငကူကတတ္တဝိရိယသတိသမารိပညာတုံးရကနေပြီးတော့ထက်မြက်ပြီးတော့အတိရှိလာပုံလေးတွေပေါ့။အကောင်းကောင်းအားထုတ်တဲ့ပုဂ္ဂိုလ်တွေယူသည်အားထုတ်တဲ့ပုဂ္ဂိုလ်တွေဒီတိုင်းဖြစ်နေတာပဲ။ ဝိရိယကိုအမည်မျိုးမျိုးနဲ့ပရိယေမျိုးမျိုးနဲ့မြတ်စွာဘုရားကဟောကြားထားတာရှိပါတယ်။အဲဒီပရိယေမျိုးမျိုးနဲ့ဟောကြားနေတဲ့ကအာတာပလို့ဒီလိုအမည်တပ်ပြီးတော့ဟောတာရှိပါတယ်။အာတာပဆိုတဲ့အဓိပ္ပာယ်ကအပူတပြင်းအထုံမှုဆိုတဲ့အဓိပ္ပာယ်ရတယ်။ပူတပြင်းဆိုတာကမိမိရဲ့စိတ်အစဉ်ကို ခုနကြောင်းကြဆိုင်ဝရိယပေါ်အပူဓာတ်ထည့်ပေးရတယ်လိုအပ်တဲ့အပူဓာတ်လိုအပ်တဲ့အပူဓာတ်ထည့်ပြီးတော့စိတ်ကလေးဟာဆွဆွတ်တဲ့ကိလေသာ6ကမလာဘူးအစိုးရဝင်နေလို့ရှိရင်လေးပြီးတော့ထိုင်မိုင်းတယ်ဒီအပူဓာတ်ထည့်ပေးလိုက်တဲ့အခါကျတော့စိတ်ကလေးဟာ6သိပြီးတော့တွက်လာဒီဘုရားရပါများလို့ရှိရင်နောက်တော့ လောဘဒေါသအစရှိတဲ့ကိလေသာတွေဟာလာပြီးတော့အဲ့ဒီစိတ်အစဉ်ဘုဒ္ဓဆက်နေတဲ့စိတ်အစဉ်မှာမနာနိုင်ဘူးမကတ်နိုင်ဘူးတရားတဲ့ဘုံမှာပြောရလို့ရှိရင်တန်ကြောင်းတစ်ခုအဘုဒ္ဓပေးတဲ့အခါအဲ့ဒီဘုဒ္ဓကတန်ကြောင်းနဲ့စိတ်ဝင်သွားတာပဲနည်းနည်းလေးပူရင်နည်းနည်းလေးကင်လို့မရဘူးတာချီကင်လို့မရဘူးအေးလုံးတော့ကင်လို့ရတယ်တခြားတတ္တဝါတွေလည်းအေးလုံးတော့လာနားလို့ရတယ် ဘုရားကအဆက်မပြဝဲနေရင်နောက်တော့တဖြည်းဖြည်းပူးလာတာရဲလာတာအဲ့ဒီခါကျတော့ကင်လို့မရဘူးတရားတတ္တဝါတွေကဒီမှာလာပြီးတော့နားလို့မရဘူးပြီးတော့အတ္တဘခေါ်တဲ့လုံလဝိရိယဟာစိတ်အစဉ်မှာတော့တကယ်လိုအပ်တဲ့အပူဓာတ်ပဲဆိုတာပေါ့လေအဲတခါတခါအဲ့ဒီအပူဓာတ်အရှင်ရနေရင်ဝိရိယမဆိုင်ဖဲနဲ့တခါတခါညော့သွားပြီမယ်လို့ငကူ စိတ်အစဉ်မှာအဘူဓာတ်ကဝင်နေတော့အရှင်ကရနေတော့ကိလေသာတွေကင်းမြဲကင်းနေတာတွေကျင့်ဝတ်တတ်တယ်ခုနတန်ချောင်းကိုအဘူဓာတ်ပေးတဲ့အခါဆက်ပြီးတော့အဘူဓာတ်မပေးတော့ဘဲနဲ့ရက်လိုက်တယ်ဒါမှမဟုတ်လို့ရှေ့ဘက်မှာဝင်နေတဲ့အဘူဓာတ်တွေကရှိနေတော့ရုပ်တရက်သွားကင်လို့မရသေးဘူးပူမြက်ပူနေတာပဲအဲလိုပဲဝိရိယအရှိန်နဲ့တစ်ဆက်တည်းသွားနေတာ ရှိတယ် တခါတခါဝိရိယအရှိန်ပြတ်သွားပြီမဲ့လို့ငကိုအရှိန်နဲ့ဆက်ပူးနေလို့မကတ်နိုင်တာမနားနိုင်တာရှိတယ်။အဲ့ဒီပုံမှာလည်းသိရှင်းတယ်ပြော။အစ်ဆက်ဆက်ရော့ရဲရဲမလုတ်ချင်လုတ်ချင်လုတ်တဲ့ပုဂ္ဂိုလ်ရတော့ကိလေသာရင်ကောင်းနေစိတ်အစဉ်နားတာပဲပြောတော့။အဲ့ဒါဒီအင်းရေးကြည့်ပါလေဒီဝိရိယဟာ။တနည်းအားဖြင့်ဒီလုံလဝိရိယဟာစိတ်ကိုပေါ့အောင်သွဲ့အောင်ပြုလုပ်တတ်ပါတယ်။ ဝိရိယမရှိဘူးဆိုရင်တော့ကိလေသာတွေကအဲ့ဒီဝိရိယမရှိတဲ့ပုဂ္ဂိုလ်သူတို့နယ်ကမလွတ်ရအောင်ဆွဲအားကောင်းကောင်းနဲ့ဆွဲထားတာမလွတ်တော့အထူးအားဖြင့်ရာဂခေါ်တဲ့လောဘကိလေသာဟာကာမဂုဏ်အာယုန်လေးနဲ့ပူပေါင်းပြီးတော့အဲ့ဒီကာမဂုဏ်အာယုန်ကြိုက်နေတဲ့ပုဂ္ဂိုလ်သူ့နယ်ကမလွတ်ရအောင်တခါတည်းဆွဲအားနဲ့ဆွဲထားတာမလွတ်တော့ဘူး ကောင်းတာလေးတွေမြင်သဘောကြတာဆွဲဆွဲထားဆွဲနေကြာရနာရစားရတဲ့အာယုံထိရတဲ့အာယုံတွေထိုးလေးကောင်းမယ်ကြာကကတခါတည်းကိုဆွဲအကောင်းနဲ့ဆွဲထားတာဒီအာယုံတွေပူပေါင်းပြီးတော့တရားကိုခွာလို့မရတော့ဘူးဝိရိယထည့်လိုက်ပြီဆိုလို့ရှိရင်တော့တဖြည်းဖြည်းခွာလို့ရလာတယ်ခွာနိုင်ပြီဆိုရင်တော့စိတ်ကလေးကပေါ့တွဲပြီးတော့ရှင်းနေတာတခါတည်းဥမာဘာနဲ့တူလဲဆိုရင် ကဘာမြေကြီးရဲ့ဆွဲအားနယ်ထဲမှာရှိတဲ့ပုဂ္ဂိုလ်တွေကကဘာမြေကြီးပေါ်မှာပဲပြန်ကြပါပဲကဘာမြေကြီးရဲ့ဆွဲအားလွတ်အောင်ကြံဆောင်နိုင်လို့ရှိရင်တော့ဆွဲအားလွတ်သွားရင်အဲ့ဒီဆွဲအားလွတ်တဲ့နေရာဌာနမှာပေါ့ပါပါနဲ့ကိုယ်လေးချိန်မရှိတယ်လို့ပဲဖြစ်နေတာဆိုကြပါစို့ဟိုကောင်းငင်သွားတယ်လှသွားတဲ့ရင်တွေဒုံးမြန်ဆင်းဆင်းဖောက်ရတယ်သုံးဆင်းလောက်ဖောက်ရတယ်ဓမ္မရန်ကြီးထည့်ပြီးတော့ဖောက်ရတယ်တစ်ဆင့်ဖောက်တက်သွားတယ် နောက်အရှင်ကုန်တဲ့အခါကျတော့နောက်တစ်ဆင့်နောက်အရှင်ကုန်တဲ့အခါကျတော့နောက်တစ်ဆင့်သုံးဆင့်လောက်ဖောက်လိုက်တဲ့အခါမှာကဘာမြေကြီးရဲ့ဆွဲရလွတ်ပြီးတော့ကောင်းကင်ထဲမှာပေါ်ပြီးတော့ပေါ်နေတာအဲ့ဒီပေါ်မှာပဲခါလေးပြန်ဝင်နေတာပဲအဲ့ဒီသဘောမျိုးပဲအခုတရားထုတ်တဲ့ပုဂ္ဂိုလ်ကြီးအာရမဓာတုခေါ်တဲ့လုံလဝရိယစပြုအထုတ်တဲ့ဝရိယဓာတ်နေကမဓာတုအပြင်းမှလုံးမရအောင်အထုတ်တဲ့နေကမဓာတ်စစ်စစ်တက်သွားအထုတ်တဲ့ ရကမဓာတုပေါ့လေဝိရိယဓာတ်၃မျိုးထားပြီးတော့အထုတ်တဲ့အခါမှာစိတ်ရောကိုယ်ရောပေါ်ပြီးတော့တခါတခါများအလေးချိန်မရှိဘူး။စဉ်ညာသဘောကလည်းများနေတဲ့သွားနေရတယ်လို့ဖြစ်နေတာ။ဒီခါမျိုးမှာကြုံရတဲ့အာရုံနဲ့စပြီးတော့ကိလေသာရဲ့ဆွဲအားမရှိတော့ဘူး။အထူးအားဖြင့်ຢာကဆွဲအားမရှိဘူး။ຢာကဆွဲအားလွတ်နေတာတော့။အဲ့ဒါဒီနဲ့နှိုင်းရှင်ပြီးတော့လည်းပဲကြည့်လို့ရပါတယ်။အဲ့ဒီခါမျိုးမှာ ကြုံတွေ့ရတဲ့အမြင်အာယုံကပုံနဲ့ဆက်ပြီးတော့ຢာကဆွဲအပ်လွတ်နေပုံလေးကောင်းကောင်းအားထုတ်တဲ့ပုဂ္ဂိုလ်ကြီးရှင်းပါတယ်။တာရင်ရောက်တဲ့တာလေးတွေကြားပေမဲ့လို့ဒီအတံပေါ်လိုက်မသွားဘဲနဲ့ຢာကဆွဲအပ်လွတ်နေပုံလေးတွေတင်းပြမှုကြိုင်တဲ့အနံလေးတွေရှိဝချက်ရတဲ့အခါတရားသာကောင်းလေးတွေစားရတဲ့အခါအမှတ်တွေကောင်းပြီဆိုရင်စားရတဲ့ရတာဘာမှအဲမထူးသလိုဖြစ်နေတာ။ဒါရသတဏဆွဲအပ်လွတ်နေပုံလေးတွေပေါ့ အဲ့လောက်ပဲနုနုဖဖအဝတ်ကလေးတွေဝေးရပြန်တိတိရပြီမယ်လို့အဲ့ဒီတိတိမှုနဲ့စပြီးတော့တတ်မှတ်တဲ့ဆွဲလာတဲ့ຢာကဆွဲအားလွတ်နေပုံလေးတွေပေါ့လေသိရှင်းတယ်ຢာကဆွဲအားလွတ်တယ်လို့ထို့အတူပဲမကျေနပ်စရာတွေနဲ့တွေ့လို့မကျေနပ်မှုဒေါသဆွဲအားလွတ်ပုံလေးအမှန်တိုင်းတိတိနေတော့တူမှုရှုပ်ထွေးမှုမောဟဆွဲအားလွတ်ပုံလေးပေါ့လေအများကြီးပါပဲဒီမှာကိလေသာတွေရဲ့ဆွဲအားကလွတ်လွတ်လွတ်လွတ်သွားတာအရင်စစ်လိုက်လို့ရှိရင် ခုနဝိရိယတသုံးမျိုးထားပြီးတော့အာထုတ်နေလို့ဆိုတာပေါ့လေဒီမှာသွားပြီးတော့ကောက်ကျက်ကြပါတယ်ဆိုတော့ဒါကြောင့်ဝိရိယဟာတိတ်အကျိုးရှိတယ်ဆိုတာပေါ့လေနားလည်စေရင်လို့ဘုရားကမှအကျဲ့ချဲပြီးဟောရတာပါအဲ့ဒီလိုကာမဂုဏ်အာယုန်နဲ့စပြီးတော့ရာဂဆွဲရလွတ်နေတဲ့အခါတရားရဲ့ချမ်းသာလေးအဲတရားပေါ်မှာနှစ်သိအာရမှုပီတိလေးတွေပေါ့လေဝန္တာမျိုးဖြစ်ပုံလေးတွေ ပြောစိတ်ပါပေါ်သွားပြီးတော့ထူးခြားခြားအရသာလေးတွေတွေ့လာလို့ရှိရင်မစားတော့ဘူးပီတိပဲခေါ်ဆိုတာပါလေပီတိနဲ့ဝနေတာချိန်တန်ကြလို့သွားစားသွားစားပြီမယ်လို့တလုံးလုံးလုံးနဲ့ဝပြီးတော့ထပြန်လာရှိသေးတယ်အဲ့ဒါလိုယောဂီတွေကြတော့အတင်းစားခိုင်းရတာမျိုးလည်းပဲကျင့်ဝတ်တတ်ပါတယ်ဒါဟာဝိရိယရဲ့အကျိုးတွေပဲဆိုတာပေါ့လေဒီမှာလာပြီးတော့ပေါ်ထွက်ပါတယ် မစားရတဲ့အတွက်သူ့မှာလည်းပဲထူးခြားခြားကြီးအာရော့မသွားဘူးဒါပေမဲ့လို့ရေရှည်ဒီလိုမစားဘဲနေလို့ရှိရင်ခန္ဓာကိုယ်ကအာဟာရလိုတာမဟုတ်လို့ယောဂီတွေအဲအတင်းစားခံရတာတိုက်တွန်းရတာရှိရှိတတ်ပါတယ်တရားတွေကောင်းလို့ပီတိနဲ့ဝါပြီးတော့အဲအစာမစားခြင်းပဲဖြစ်နေတဲ့ယောဂီကိုတွေ့ရတယ်လို့ထို့အတူပဲဒီဌာနက ကျွေးတဲ့အစာတွေကပဲတွေများများကျွေးရအောင်ပဲတွေစားတော့ဗိုက်ပွားတာပြီးတော့ဓာတ်လျှောတယ်တချို့ဒီစားနဲ့မတည့်လို့အလားကြီးဖြစ်တဲ့ပုံကိုယ်တွေပေါ့လေအဲ့ဒါတွေလည်းပဲတွေ့ရပါတယ်ထမအဲ့ဒီပုံကိုယ်တွေကတော့အဲ့ဒီစားစားရမှာကိုကြောက်လို့မစားပဲသွားတာလည်းပဲဒါလည်းပဲဒီယောဂီတွေလည်းကျုံရပါတယ်ပြီးတော့ကျမ်းကျမ်းမာမာနဲ့စားနဲ့စပြီးတော့ပေါ့လေအာဟာရတွေပြည့်တင်းပြီးတော့ တရားတွေပြည့်ဝဖို့အတွက်ကတော့အစာလည်းပဲအရေးကြီးတယ်ဆိုတာပေါ့လေပြောလိုပါတယ်။နောက်ပတ္တတိသံဝဇ္ဇင်ခံရောက်တဲ့ခါကျတော့အဲ့ဒါတွေပါလာပါလိမ့်မယ်။ဒီမှာတွေ့ရတယ်မဟုတ်ပါဘူးဘုန်းကြီးကဘဝပြေမှာအများကြီးကြုံပါတယ်။မာပြေတဲ့ယောဂီတွေဆိုပါပဲအမျိုးမျိုးပါပဲ။နောက်တော့သိမြတ်တဲ့အစာအစာတွေသူတို့ဟို ဆွမ်းအားကြောင့်မှပြုပြင်ပြီးတော့ပေးလို့တချို့လည်းပဲအိမ်ကြီးလို့ရှိရင်လည်းအိမ်ကလာပြီးတော့သိမြတ်တဲ့အစာလေးတွေပေးလို့ဒီသိမြတ်တဲ့အစာလေးတွေစားတာနဲ့ပဲအာရတွေလည်းဖြည့်ပြီးတော့ကျမ်းမာရေးရပြီးတော့တရားကောင်းသွားတာတွေအများကြီးရှိပါတယ်နော်ဒီကိစ္စတွေကြတော့မာတိကမာတာတို့လိုပေါ့လေသဘောထားပြီးတော့ယောဂီတွေတရားတွေ့တဲ့ရေးအတွက်ပြုပြင်နိုင်ရင်ပိုကောင်းပါလေအဲ့ဒီဒကမာကြီးဟာ စောစောပိုင်းကတော့တောင်းကြောင်းထွေတာပေါ့လေဒီလိုပဲချက်ပြုတ်ပေးနေတာပဲအဲ့ဒါတရားထုတရားတော်များဟာမိမိတို့နဲ့တင့်မြတ်တဲ့အစာလေးမရကြတော့စိတ်ကမငြိမ်တော့တရားထုလို့မဖြောင်းတဝါတွင်လုံးအထုတ်တာဘာထူနောက်တော့သူတို့နဲ့တင့်မြတ်တဲ့အစာလေးအာရပြည်တင်းတဲ့အစာလေးစီမံထားတော့တင့်မြတ်တဲ့အစာလေးရတော့စိတ်ကငြိမ်ပြီးအထုတ်လိုက်တာတခဏချင်းပဲရဟနာဖြစ်သွားတာပဲကြောယောဂီများအစာကိုလေးထတာမဟုတ်ပြီမဲ့လို့ ခန္ဓာကိုယ်ကသိမြတ်တဲ့အစာရမှကျမ်းမာတာဖြစ်တော့သိမြတ်တဲ့အစာဟာတရားအထုကြီးမှာသိအရေးကြီးတယ်ဆိုတာပေါ့လေသိစေခြင်းလို့ဘုန်းကြီးကဒါလေးကိုထည့်သွင်းပြီးတော့ပြောရတာပါဒီနေ့ဒါပဲတွေ့ကြအောင်ဆိုတဏှာကြီးဖြစ်သွားပါပြီ။ခဏရဆက်ဟောပါမယ်။